အခန်းကြီး30အငယ်1မှ12နောက်မိုးရွာရာကာလတွင်မိုးရွာစေမိအကြောင်းထာဝရဘုရားထံတော်၌ဆုတောင်းကြလောထာဝရဘုရားသည်လျှက်စစ်ကိုပြင်ဆင်၍များစွာမိုးရွာစေသဖြင့်ခတ်သိမ်းသော လူတို့အဖို့လေပြင်း၌အပင်ပေါက်စေတော်မူမည်တေရယုတ်ထုတို့သည် အနတ္တစကားကို ပြောကြ၏ပရောဖက်လုတ်သောသူတို့သည်မှုသာယူပါယွင်ကိုမြင် မမှန်သောအိပ်မက်ကိုဟောပြောကြ၏။အချည်းနှီးနှစ်သိမ့်စေကြ၏။ထိုကြောင့်၊သိုးစုကဲ့သို့လည်သွား၍၊သိုးထိန်းမရှိသောကြောင့်ဆင်းရဲခံရကြ၏။သိုးထိန်းတို့ကိုငါအမျက်ထွက်၍၊ဆိတ်ထီးတို့ကိုစစ်ကြောသဖြင့်၊ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်မိမိသိုးစုယုဒအမျိုးကိုအကြည့်အရှုကြွလာ၍၊ဘုန်းတော်ကိုဆောင်သောစစ်တိုက်မြင်းကဲ့သို့ဖြစ်စေတော်မူမည်။ထိုအမျိုးထဲက တိုက်ထောင့်အမြစ်ကျောက်၊တစို့၊စစ်တိုက်လေး၊မင်းဖြစ်သောလူအပေါင်းတို့သည် ထွက်ကြလိမ့်မည်။သူတို့သည်စစ်တိုက်ရာတွင်လမ်း၌ရှိသောရွံ့ကိုနင်းသောစစ်သူရဲကဲ့သို့ ဖြစ်ကြလိမ့်မည်။ထာဝရဘုရား၏ကျေးဇူးတော်ကို ခံရသောကြောင့်၊စစ်တိုက်၍မြင်းစီးသူရဲတို့ကို အရှက်ခွဲကြလိမ့်မည်။ယုဒအမျိုးကိုလည်းငါခိုင်ခံ့စေမည်။ယောသပ်အမျိုးကိုလည်းငါကယ်တင်မည်။သူတို့ကိုသနားစုံမက်သောကြောင့် နေရာချမည်။သူတို့သည်နှင်ထုတ်ခြင်းကိုမခံဘူးသကဲ့သို့ဖြစ်ကြလိမ့်မည်။ငါသည်သူတို့၏ဘုရားသခင်ထာဝရဘုရားဖြစ်၍သူတို့စကားကိုနားထောင်မည်။ဧဖရိမ်အမျိုးသားတို့သည်သူရဲကဲ့သို့ဖြစ်၍စပျစ်ရည်နှင့်ဝသကဲ့သို့ဝမ်းမြောက်ကြလိမ့်မည်။သားမြေးတို့သည်မြင်လျက်ဝမ်းမြောက်၍ထာဝရဘုရားကိုအမှီပြုလျက်ရွှင်လန်းကြလိမ့်မည်။သူတို့ကိုငါနှိုးဆော်၍စုဝေးစေမည်။သူတို့သည်ငါ၏ရွေးနှုတ်ခြင်းကိုခံရသောအားဖြင့် အရင်များပြားသကဲ့သို့တဖန်များပြားကြလိမ့်မည်။သူတို့ကိုတပါးအမျိုးသားတို့တွင် မျိုးစေ့ကဲ့သို့ငါကြဲသဖြင့်၊ဝေးသောပြည်၌ငါ့ကိုအောက်မေ့၍၊သားမြေးတို့နှင့်တကွအသက်ရှင်လျက် ပြန်လာကြလိမ့်မည်။သူတို့ကိုအဲဂုတ္တုပြည်မှတဖန်ငါဆောင်ခဲ့ဦးမည်။အာရှုရိပြည်မှခေါ်၍စုဝေးစေမည်။ဂိလဒ်ပြည်နှင့်လေဗနုန်ပြည်သို့တဖန်ငါဆောင်ခဲ့သဖြင့်၊သူတို့နေစရာဘို့ မြေမလောက်နိုင်ပင်လေလေ၌ရှောက်သွား၍ညင်းဆဲလျက်ပင်လေတဘိုးများကိုဒဏ်ခတ်တော်မူမည်မြင့်၌နည်းနည်းသော အရက်ရှိသမျှတို့လည်းခန်းချုပ်ကြလိမ့်မည်အာရှုရိပြည်၏မာနကိုနှိမ့်ချ၍အဂဒုမိ၏အာနာဒီလည်းကွယ်ပြောက်လိမ့်မည်သူတို့ကိုထာဝရဘုရားအားဖြင့်ငါခိုင်ခန့်စေမည်နာမတော်ကိုအမိပြုလျက်လှဲ့လေ၍တွားကြလိမ့်မည်ဟုထာဝရဘုရားမိန်တော်မူ၏